လူငယ်ရဲ့ရက်ကြီးကတရားတော်ရဲ့ဂုဏ်ကြီးကိုစာရုံးနဲ့လက်တွေ့ပေါင်းစပ်ပြီးတော့ထိတ်ကြသမျှရှင်းလင်းဖော်ပြခဲ့ပါတယ်။ဇာဘူးနာကအယအစပြေရတရားတော်ရဲ့ဂုဏ်ကြီးသိထားလို့ရှိရင် သူသဖြင့်သတိပဋ္ဌာန်တရားရဲ့ကိုယ်ကြီးကိုပြည့်ပြည့်ဝဝသိထားရင်တရားတရားကြီးနှိုးချလာရဲ့ဟောဒီတရားဟာဒီတန်ဖိုးရှိပါလားမျက်နှာစရာကောင်းပါလားဆိုတော့ဒါလိုမျက်နှာစရာကောင်းတဲ့တရားကိုလည်းပဲရလို့ဒီအကျိုးတွေကိုဆန္ဒပြုလာတယ် ကိုယ်ကိုယ်လည်းတောင်းဆိုလာတယ်အဲဒါလိုထက်သန်တဲ့ဆန္ဒတွေဖြစ်လာပြီဆိုရင်နောက်ပိုင်းကလက်ရှိဒီမှုဆန္ဒလေးကိုစွန့်နိုင်တဲ့အပိုင်းအထိရောက်သွားတာတတိခေါ်ရတယ်ချုပ်ပြီးတော့တရားနေတယ်ရောက်ပြီးတော့အစာပြုတ်ကျိုးပါအထုံမှုတဆင့်တိုး၍ အပြင်းမှလုံရောက်အောင်ဝိရအရှိဖြစ်တည်ပြီးတော့ကြိုးပမ်းအားထုတ်မှုညွန်မှထားသည့်အတိုင်းအစစ်စစ်တို့ကြိုးပမ်းအားထုတ်မှုဆိုတာပေါ့လေဝိရသည်အစစ်စစ်ရဲရမှုကြီးအစစ်စစ်ဖြစ်လာတော့ရဲမှုကြီးအစစ်စစ်ဖြစ်လာပြီဆိုလို့ရှိရင်နောက်ပိုင်းကဆွေမျိုးတဲ့တတိတို့စိတ်ဆူဆီးမှုသမာဓိတို့အောင်လည်းမစိတ်နဲ့တဲ့ပြီးတော့ ယုံနာသဘောခံကအစကိုအစဉ်စဉ်အစဉ်စဉ်ပိုက်ခြားကြည့်မြင်တဲ့ဉာဏ်လေးတွေလည်းဖြစ်လာတော့တာပါဒီခါမှာအသိဉာဏ်လေးတွေဖြစ်သလောက်တတတရားလည်းပဲတိုးလာတာပဲဉာဏ်ရှင်ကြီးနိုးနေတဲ့တတတရားကို လက်တွေ့လုပ်ငန်းနဲ့ပြည့်စုံပြိုးထောင်ပြလိုက်တော့တိုးလာတယ်အသိဉာဏ်ဖြစ်ပွားခြင်းဖြစ်ပွားသလောက်ဖုံဖုံဖြိုးဖြိုးလည်းဖြစ်လာတယ်အဲ့လိုဖုံဖြိုးဖြစ်သွားပြီဆိုလို့ရှိရင်တော့ငြိမ်းကောင်းအဆင့်ရောက်သွားပြီဆိုရင်တော့ခိုင်းလာတယ် အဲဒီကကျတော့စိတ်ချပြီးဉာဏ်ကောင်းစိတ်ရောက်ရင်ပဲစိတ်ဟာလိုအပ်တဲ့စွမ်းအားကြီးကောင်းလာတာတတအားကြီးတတအားကြီးကောင်းလာမတရာစရာမယုံကြည်ရတဲ့ကြုံလို့ရှိတယ်ပဲမတုံ့လို့ဘူးကြောင်းလည်းမသွားဘူးဝိရိယအားကြီးကောင်းလာတော့စိတ်ဆုံးရစရာပြေးစရာနဲ့ကြုံလည်းပဲဝိရိယရှင်ကကောင်းနေတော့ နောက်ဆုံးမသွားဘူးတော့မသွားဘူးတတိကတော်တော်ကောင်းနေတော့တတိမဲ့တဲ့အလုပ်ဟာကိုယ့်ဘဝကိုဉာဏ်မှုကြီးဖုံးလွှမ်းသွားတာပဲပိဋိဒါကြီးဖြစ်ဖို့ကြီးပဲဆိုတာပေါ့စိတ်ဆူဆင်းမှုမရဘူးဆိုလို့ရှိရင်လည်းကစိတ်ကြီးပြန့်လွတ်ပြီးတော့အတိတ်ပဲရှိတဲ့ဘဝမျိုးဖြစ်တာ တတိမရှိလို့ရှိရင်အတိမဲ့တော့မိမိဘဝအတွက်အကျိုးရှိရှိတင့်မတင့်မရှင်းနိုင်ဘူးစိတ်ရဲ့ဥတည်မှုပေါ့လေခေါင်းကရွယ်စုမှုမရှိဘူးဆိုလို့ရှိရင်ကာမပုံသားဆိုတော့ကာမဂုဏ်အာယုန်တွေပဲတွေးစားစဉ်းစားနေတာပဲတခါတခါလည်းဖြစ်စီလို့ရဲ့ ဇဘာရဝတ္တတိဒကာဒကာလည်းပဲမနာလုံးဝတိုးတွေဖြစ်ပြီးတော့သူကနှိမ့်ဆက်လို့ဝိဇိဝိဇောက်ဝိတ္တိဆိုတာဒါရှိလားဒီလိုဖြစ်ရတာဟာအခုလိုနီးတဲ့စိတ်ကိုစိတ်မှာလိုအပ်တဲ့အားတွေဖြစ်ဆွမ်းမထားလို့ဒီလိုဖြစ်ရတာဆိုတာပါလေအရှိချောက်ကလည်းမဲ့ပြီဆိုလို့ရှိရင်တော့အရှိချောက်မဲ့သူကတော့ဘာမဆိုး မကောင်းတာတွေကိုတော့သူလုံးတော့တာပဲကောင်းတာတွေရှောင်တော့တာပဲဘာမှသူမှဆွမ်းအားမရှိတော့အဲဒီလိုပုဂ္ဂိုလ်မျိုးကိုကုသဇနာဟိဥမ္မတကာလို့ဆိုထားပါတယ်ကိလေသာထူပြောတဲ့ပုဂ္ဂိုလ်ဟာကိလေသာကြီးအလိုလိုက်ပြီးတော့အယူကြီးအနှမ်းနေလို့ဒီလိုစာကျမ်းစာမှာလည်းပြထားပါတယ်ဒီမှာ ဒီနေ့အဲ့ဒါနဲ့ပတ်သက်ပြီးတော့ဘုမတကအကြောင်းပေါ်လေရှင်းလင်းတင်ပြရတာပေါ့အယူရှိမျိုးအကြောင်းကိုတင်ပြပါကုသတရားဆိုတဲ့စကားစုမှာကုထုကတစ်ခုဇဏကတစ်ခုကုထုဆိုတာကတော့အမျိုးမျိုးအစားအစားကိုယ်တွေကညီညွတ်မှုတွေဟာ မျိုးပေါင်းအများကြီးရှိတယ်ဆိုတဲ့အထိပ္ပယ်အဲ့ဒါတွေကလည်းနည်းနည်းလေးကအများကြီးဆိုတဲ့အထိပ္ပယ်ရပါတယ်မျိုးပေါင်းများစွာညီညာမှုပြိတ္တာတွေရှိသူလို့အဓိပ္ပာယ်ရပါတယ်မျိုးပေါင်းများစွာဆိုတာအထူးပြောစရာမရှိဘူးပေါ့ကိုယ်ထဲမှာဒုက္ခပြည့်တဲ့ပိုးတွေဝင်တယ်လို့ပေါ့လေပိုးတွေရှိနေတယ်လို့ပေါ့ဒါပါပဲ သက်ရှိတတ်တော်တိုင်းမှာမိမိတို့ရဲ့ရုပ်ကိုယ်အတွက်အာသာပြေခြင်းနဲ့အစားတန်ရှင်းတဲ့လေးလက်ဆက်တဲ့လေဘော်တွေဒါဒါလိုပါတယ်လိုအပ်တယ်လို့ခန္ဓာကိုယ်မှာဖြည့်ပေးပေးမယ်ဆိုလို့ရှိရင်အမှန်တန်ရှင်းကြည့်ရင်လည်းအားရှိတဲ့ကျမ်းပါတဲ့ရုပ်အစဉ်တွေဖြစ်နေတာပဲ။ အဲ့ဒါကြီးရှိနေပြီဆိုလို့ရှိရင်တင့်တော်တဲ့လှုပ်ရှားမှုကလည်းပဲထက်သလောက်ရှိနေတော့တွန်းကအားနဲ့ခုခံအားလည်းပဲကောင်းလာတာပါတွန်းကအားကောင်းတော့အပူအေးကိုရင်ဆိုင်ရတယ်ပင်မမှုလည်းရင်ဆိုင်ရတယ်တွန်းလည်းအားရှိကြတော့ပြီးတော့ဆင်းရဲဒုက္ခ ရှင်ရချမ်းသာဝလိဒီကြုံရတဲ့ဟာတွေကိုလည်းပဲခံနေရှိတယ်မဆက်ဘူးတုံ့ပြန်မှုမများဘူးအဲ့ဒါတွေရှိတယ်ဒီတော့အဲ့ဒီလိုရုပ်ပိုင်းဆိုင်ရာမှာလိုအပ်တဲ့အာရဖြစ်တဲ့အစာနဲ့တန်ရှင်းလက်ဆက်တန်ရှင်းတဲ့ရေရေ ပြီးတော့လက်ဆက်တဲ့လေဘောလေးဒါတွေလွယ်တယ်လို့ခန္ဓာကိုယ်မှာအဲစိတ်အစဉ်မှာလည်းဒီတိုင်းပဲသမောဇခေါ်တဲ့အာရီဟမ်စွမ်းအတ္တိရှိတဲ့ထစ်မြက်တဲ့အာရီဘောလေးဒါတွေထည့်ပြရပါလေလုံလောက်ထည့်ပြရပါလေခုအထုတ်နေတာအဲ့ဒီအာရီထည့်ပြရတယ် တခါတည်းဒီပုံကြီးယူပြီးတော့ထည့်လို့ရတာမဟုတ်ပါဘူးတစ်ဖြည်းဖြည်းလက်ကြည့်ပြီးတော့ထည့်ပေးရပါတယ်အဲထည့်ပြီးတော့များလို့ရှိရင်နောက်တော့အမျိုးမျိုးထွေတွေပေါ့လေကိစ္စတွေဟာသီလသမာဓိပညာစိတ်သိက္ခာ၃ရတဲ့အနုလက္ခဏာတွေတစ်ဖြည်းဖြည်းပြလာတာပဲဒီကလိုအပ်တဲ့သီလသမာဓိပညာစိတ်သိက္ခာတွေအပေါင်းလက္ခဏာပြလာတာ နိုင်ခြေလည်းရှိလာတယ်ဒီမှာတွန်းလှန်ခြေလည်းရှိလာတယ်အသိပညာလေးဖြစ်တဲ့အခါကျတော့ခုခံအားလည်းပဲကောင်းလာတယ်ဒီမှာလည်းတကယ်အထုတ်လို့သိတဲ့ပုဂ္ဂိုလ်ကြီးဆိုရင်ဒါဘယ်သူမှမငြင်းနိုင်ပါဘူးဒါသိကြပါလေအဲဒီလိုအားကြီးပြည့်လာပြီဆိုလို့ရှိရင်ငြိမ်ကောင်းအပိုင်းတရားမှတစ်ဆင့်ငြိမ်ကောင်းအပိုင်းရောက်သွားပြီဆိုရင်ငြိမ်ကောင်းအပိုင်းမှာကိုပဲ ဥပ္ပခါဆိုတာဖြစ်ခဲ့ပါလေဆိုတာပေါ့လေကျုံရတဲ့ရောအာယုန်နေမဖြုံဘူးပေါ့လေလောကရနဲ့ကျုံလို့ရှိရင်လည်းပဲခန္ဓာအားကြီးကောင်းတယ်ဆိုတာကိုလည်းမနေ့ကပြောတော်ပါတယ်ဒီမှာလေးပိတ်မြတ်ဆိုတာရှိနိုင်တယ်ဟွန်းပြီးတော့အရှိတ်ကြောက်ကလည်းပဲအားကောင်းလာတယ်ဆိုတော့ အကျိုးမများတဲ့အကျိုးမဲ့ဖြစ်တဲ့ဟာတွေဆိုလို့ရှိရင်လောကမှာယွန်လဲယွန်တယ်အဲ့ဒီအာရီလည်းကောင်းလာတယ်အဲ့ဒီအာရီကောင်းလာတဲ့ခါကျတော့လောကပါဠဆိုတာကာကွယ်ရေးတွေလည်းပဲသိပြီးတော့အားပြေလာတယ်ထူးခြားလာတာအဲ့ဒီကကြားလို့ရှိရင်ပုထုဇဏဆိုတာဘောလေအမျိုးမျိုးထွေထွေကိလေသာတွေဟာ တဖြည်းဖြည်းအာနေပြီးတော့နေပါနေပါသွားပါတယ်အဲအရိယာဖြစ်သွားပြီဆိုလို့ရှိရင်တော့ကိလေသာထူကျော်တဲ့ဘဝကလွတ်သွားပြီအရိယာဆိုတာဟောဒီညီညာမှုတွေဖြူစင်ပြီးတော့အရှင်တမ်းပြင်းတဲ့ဘဝရောက်သွားပြီခင်ဗျာအဲ့ဒီမရောက်ခင်ကိုပဲဒီငြိမ်ကောင်းအပိုင်းဟောပဲတော်တော်လေးရှင်းတဲ့ဆရာကောင်းပါပါ အဲ့ဒါကိုပဲဥပ္ပခခေါ်ပါတယ်ဓမ္မဒီနေ့ယောဂီကြောင်းနဲ့ပတ်သက်ပြီးတော့ဥပ္ပခအကြောင်းရှင်းလင်းတင်ပြတာလေးနားလည်ပါလားလို့ရှင်းပါတယ်တဲ့သူအနေနဲ့ဒါပေမဲ့လို့များသောအားဖြင့်အနောက်တိုင်းကအဲ့ဒါလို့အယုံခံစားမှုနဲ့ပတ်သက်ပြီးတော့ဗောလေဖြစ်လို့ရှိရင်ထုံထုံထုံဖြစ်တင်တင် ပိုးကြုံကြုံဆိုတော့အဲ့လိုထင်ကြတယ်တဲ့ဒါတော့ဘာမှအခုလိုနည်းနဲ့စိတ်အားဖြည့်ထားတဲ့ပုဂ္ဂိုလ်မဟုတ်လို့ရှိရင်တော့သူတို့ထင်တဲ့အတိုင်းတော့ဖြစ်မှာပါလေတော့ထုံထုံထုံဖြင်းတင်းတင်းပိုးကြုံကြုံဆိုတော့ဖြစ်နေတာဖြစ်မှာပါပါဒီတရားဒီအားထုတ်လို့ကတော့ဘယ်နည်းနဲ့မှပိုးကြုံကြုံအယုံနှံဖြစ်စရာမရှိပါဘူး ကျန်တဲ့ပတ်သက်ပြီးတော့ကျန်ကန်ညောင်းမှာယူနာသူရှင်ရုပ်ပြထားပါတယ်ဒီမှာဆိုရင်ကိရာလောကိအထဥမတကနာမဒီလူလောကကြီးမှာဒီတတ္တလောကကြီးမှာယူနာတဲ့ပုဂ္ဂိုလ်များ ယူအယူလို့အမိရတဲ့ပုဂ္ဂိုလ်များရှင်းမျိုးရှိတယ်လို့ပြထားပါတယ်တေနဥပောရဏအာဟုဒါကြောင့်မလို့ရှိရပညာရှိကြီးများမိတ်ကြားထားတာတဲ့ထာဥမတကဘောလေမနုဿာဥမတကဆင်ညာပฏิလပံကြီးရဲ့ များသောအားဖြင့်လူတွေဟာအကုန်လုံးပါပဲလေကိုဘုရားကိုပြုပြမထားဘူးဆိုလို့ရှိရင်အကုန်လုံးပါပဲလူတွေတိရစ္ဆာန်တွေလည်းပါတာတိရစ္ဆာန်တွေလည်းအထူးပြောစရာမရှိဘူးလူတွေဟာတဲ့ဥမတ္တကတိညာဥမတ္တကအမှားတာဥမတ္တကအမီရယူထားကြတယ်ဘယ်လိုမှပြေးတာမဟုတ်ဘူးကိုယ့်ကိုယူထားကြတာပဲအဲဒီကျမ်းစာမှာဆိုထားပါတယ် ပထမမျိုးစားတော့ကာမုမတကောလောဘဝဆံကတော်တဲ့လောဘဆိုတော့လူကျင်မှုပဲမမောမှုပဲငန်းငန်းချက်ပဲရမှကျဉ်းနိုင်မယ်ဆိုတာပေါ့လေပထမလောဘအသေးစားလေးကနေပြီးတော့တစ်ဖြည်းဖြည်းဆွမ်းအားတွေတက်လာတာပေါ့လေဒီဂရီတွေတက်လာတက်အတော့နောက်ဆုံးတကူပေါင်းစာပေါ့လေရမှကျဉ်းနိုင်မယ်မရမှကျဉ်းနိုင်ဘူးဆိုတဲ့အဆင့်ကြီးရောက်သွားတာပဲ အဲဒီကကြလို့ရှိရင်လောဘအလိုလိုက်ပြီးတော့မာတော့တာပါပဲအဲဒီလိုပုဂ္ဂိုလ်မျိုးကိုကာမုံမတ္တကလို့ခေါ်ပါတယ်လူချင်းပေါ်ရတွေမှာငန်းငန်းတဲ့လူချင်းအကြောင်းပြုပြီးတော့ကိုယ့်ရဲ့ကိုယ်နှုတ်စိတ်သုံးရုံးလို့မထိန်နိုင်တော့ပဲတဲ့ရံကားတဲ့အပိုက်ကြီးရောက်သွားတာပဲအဲဒါကာမုံမတ္တကခေါ်ပါတယ်ဒါ လောဘရဲ့အပြစ်လောဘရဲ့ဆိုးကျိုးတွေကိုစဉ်းလုံးတရားနဲ့မသိလို့လောဘအလိုလိုက်ပြီးတော့ရံကမှုတွေဖြစ်ရတာပဲအထူးသဖြင့်အခုလိုသတိပဋ္ဌာန်ဘာဝနာတရားနဲ့လောဘလိုမလိုက်မိအောင်ပေါ့လေလောဘတွေကိုတစ်ဖြည်းဖြည်းကျွလွန်တဲ့လောဘကိုတိလာနဲ့ဆောင်တိတ်ပြလိုက်တဲ့စိတ်ထဲမှာဖြစ်နေတဲ့လောဘကို ဝိရိယတတိတမာတိတမာတိသိခါနဲ့ကာဝယ်ကုစားတယ်မျိုးလောဘကိုအမှန်ကိုတောင်းကြတဲ့ရံကားတဲ့လောဘကိုတော့ဥပဒနာနဲ့နှိမ်နှင်းပြီးတော့အနည်းဆုံးတတ္တပတ္တိမဲ့နဲ့နှိမ်နှင်းလိုက်တဲ့အခါမှာလောဘမကင်းပေမဲ့လို့အမှန်ရံကားတဲ့စော်ကားတဲ့လောဘမျိုးတော့မရှိတော့ဘူးအဲဒါမျိုးကင်းသွားတယ်အနာဂတ်ဆိုလို့ရှိရင်တော့အရှင်းကိုလောဘမရှိတော့ဘူး ကာဘဂုံပေါ်မှာပေါ့လေသို့တော့ဘဝဒီပေါ်မှာတော့ရှိသေးတယ်ယဟန္တာမယဟန္တာမြောင်းဟာတော့ဘဝဒီပေါ်မှာလည်းရှိတော့လူချင်းပေါ်ရအာရုံတွေပေါ်လည်းပါဆိုတော့ခလို့ရှင်းတော်ပြီဒီခါတည်းကတော့အဲ့ဒီပုဂ္ဂိုလ်ကြီးကြတော့လောဘအလိုလိုက်ဖို့မလိုတော့ဘူးလောဘအလိုလိုက်ဖို့မလိုတော့ဘူးဆိုတော့ကာမုံမတ္တကပေါ်လေကာမယူလည်းမဖြစ်နိုင်တော့ဘူး ကိုတုမတကောဒေါသဝဆံကတောတဲ့ရှိဖြစ်စေဆိုမုံရောမှုမနှလုံးမှုဝန်တုမှုစသည်ပေါ်တဲ့မကျေနပ်မှုတွေဖြစ်ရတဲ့ကိစ္စတွေပဲအဲဒါတွေကိုအလိုလိုက်အလိုလိုက်ပြီးတဲ့ပုဂ္ဂိုလ်ဟာအမြတ်ကြီးတယ်တဲ့ကောတာဆိုတာအမြတ်ပေါ့အညို့ပေါ့ဒီထဲမှာလည်းအများဆုံးအညို့ဖြစ်နေတာပဲ ဖယ်သားပုဂ္ဂိုလ်ဘယ်လိုချီးရပါမလဲချီးရပါမလဲဆိုတာဒါဖြစ်နေတော့အဲဒါကောတုမတ္တကခေါ်ပါလေအညိုးကိုဒေါသအလိုလိုက်ပြီးတော့အညိုးကြီးတော့ကိုယ်စိတ်ကိုမထိန်နိုင်ဘူးဆိုလို့ရှိရင်တော့ဒါအယူထတာပဲဒါအဲဒါကောတုမတ္တကခေါ်ပါလေခုလိုတတိပဒံတရားတွေယူတဲ့စေစစာအားထုတ်လို့ဘုရားတတိသမารိတွေအားကောင်းပြီး အတိညာလေးပေါ့လေတက်တောင့်တသာရှုကောင်းပြီးတော့ညီကောင်းအဆင့်ရောက်လာပြီဆိုလို့ရှိရင်တော်ပြီဆန်တဲ့တွေ့လည်းပဲလောဘမဖြစ်ဒေါသဖြစ်စရာမုန်းစရာစိတ်ဖြစ်စရာစိတ်ဆိုးစရာနဲ့တွေ့လည်းပဲဒေါသမဖြစ်တတိကအများနဲ့ရှိပြီးတော့အတိကလည်းပဲနောက်ကနေလိုက်ပြီးတော့ဥပ္ပခါဆိုတော့ဘယ်မျက်စောရှုနိုင်တယ် အဲ့ဒီလိုလူမျိုးကခုနထုံအားအဖြင်းချင်းပေါ်ကြောင်ကြောင်ဖြစ်နိုင်မှာမလားတတိကြီးလုပ်ပြီးတော့ဘာမှအတိမရှိပဲနဲ့အတွေးကိုမပြောပါတော့တဲ့အတွေးခေါ်လေးနဲ့ဒီလောကမှာဖြစ်တဲ့ပုံကိုယ်ကြီးအာယုံခါစားမှုအများလိုပဲတက်တက်ကြွအောင်ဖြစ်ပဲနဲ့အဲ့လိုပုံကိုယ်မျိုးတော့နိုင်ရှင်လို့မရပါဘူးသူကတော့တခြားစီပါအဲ့ဒါလေး နောက်နိုင်ငံသားတွေနားလည်ဖို့အရေးကြီးပါတယ်ဒိဋ္ဌုမတကောတတိယမြောက်ကတော့ဒိဋ္ဌုမတကောဝိပလသဝဆံကတောတဲ့ဝိပလသဆိုတာတိတ်ချော်တဲ့သဘောပါပဲဟွန်းမတည့်တာပေါ့ဟွန်းအမှန်ကအမှန်တိုင်းရှုတာပေါ့အလွဲပေါ့ ရှိတာကယုံနာကိုယ်ကပုဂ္ဂိုလ်သတ္တဝါအတ္တရှိတာကကြောင်းကျိုးဆက်ယုံနာတရားကိုယ်ကအကြောင်းပဲဖြစ်တယ်ဆိုတာအလွယ်ချော်ပေါ့ပြီးတော့မာပြမာကြီးကပဲဖန်ဆင်းတယ်လို့လို့ပဲအဲ့ဒါကြီးကချော်သွားပြီးတော့ဥပလောဆိုတော့တိတ်ချော်တယ်ဆိုတဲ့အဓိပ္ပာယ်ရတယ်မြဲဘူးလို့ဟောတာတော့မြဲတယ်လို့အယူဆတိတ်ချော်တာပေါ့မြတ်ကျမ်းနာစာတိအကုန်လုံး အဆိုးတွေကြီးဒုက္ခတွေကြီးဟောတာကကိုယ်ကဒုက္ခတွေယူစားတာမြင်နေတဲ့ကောင်းစားချမ်းသာတဲ့အကောင်လေးဆိုတာဘာလို့ရှိရယူစားတာမြင်နေတဲ့ကောင်းစားချမ်းသာတဲ့အကောင်လေးဆိုတာလည်းမရှိဘူးတဘာဝယုံနာဖြစ်စီကြီးပဲဒါတွေပေါ့လေဒီတရားအာမထုတ်ဘူးဆိုလို့ရှိရင်တော့ယုံနာပိုင်ခြားတိမှုကအစအမှန်မသိပါလေ တွဲချုံတွေဖြစ်နေတာပထမဆုံးအမှတ်တညာတွဲချုံတာစင်ညာဥပါဒစဟုတ်ဟုတ်မဟုတ်မလိုက်တာပဲဒီမှာနောက်အတိဒိဋ္ဌောပဲจิตတဥပါဒစအမှတ်တညာဒိဋ္ဌောလို့ရှိအတိလည်းဒိဋ္ဌောပြီဆိုလို့ရှိရင်တော့ဒိဋ္ဌိဥပါဒစအယူအဆလည်းဒိဋ္ဌောပြီတဲ့ဒါဆိုဒိဋ္ဌောမှု၃မျိုးကို အမှန်မသိလို့ဒိဋ္ဌုံသုံးမျိုးကိုအလိုလိုက်ပြီဆိုလို့ရှိရင်တော့ဒိဋ္ဌုံမတ္တကဆိုတာဘာလဲအယူဆလွဲမှားအယူတဲ့မောဟုမတ္တကောအဉ္ဏဝဆံကတောအဉ္ဏဆိုတာမသိမှုမသိမှုဆိုတာဘာမှမသိတာတော့မဟုတ်ပါဘူးသိတော့သိတယ်အမှားတွေသိတာပါလေအမှန်ကိုမသိဘူး မှားရည်သိမှုကအညာဏခေါ်ပါတယ်အများအားဖြင့်လူတွေကတော့အမှန်မသိတာတွေပါအမှန်မသိဘူးဆိုအမှားတွေလျှောက်သိတာပဲဟွန်းဆေးဒုက္ခကိုချမ်းသာလို့ထင်တာဆင်းရဲခြင်းအကြောင်းကိုချမ်းသာခြင်းအကြောင်းထင်တာဆင်းရဲငြိမ်းရာပေါ့လေငြိမ်းကောင်းကိုဟောလား ဆင်းရဲလို့ထင်တော့ဆင်းရဲမှချမ်းသာမှမသိတာချမ်းသာမှမသိတဲ့အပြင်အထေကြီးတည်သွားတာပဲလို့ဒီပြောင်းရထင်တာအဲ့ဒီငင်းကုန်းရောက်ဖို့ရာအတွက်မဂ္ဂင်၈ပါးကအခုကြီးကိုမသိတော့အထေကြီးတရားလုံးနေတာပဲဆိုပြီးတော့ဒီလိုအမှားယူဆတာပါလေဒီမှာအဲ့ဒါအဉ္ဇဏခေါ်ပါလေကဘာဒီကဘာသားတွေအဲ့ဒီတိုင်းပါပဲဟွန်း မကြည်မှုဒီမှာမှုခုတရားထုတ်တာလို့ရှိရင်ဥပ္ပခါခေါ်တဲ့ပြည့်မြတ်စွာရှုနေတဲ့ဟာကိုတတိပညာကအများအားရှိနေတော့လောဘကိစ္စနဲ့ကြုံတယ်လောဘရှိဒေါသကိစ္စလည်းဒေါသမရှိမြတ်မြတ်တာတာထားနိုင်ရစိတ်ထားနိုင်တယ်ဆိုရဟာကိုပဲတကယ်မကောင်းတဲ့အနေနဲ့ပေါ့လေထုံထိုင်တိုင်းဖြစ်အားပေါ်ကြောင်ကြောင်လို့ထင်တာမျိုးပဲအဲ့ဒါမျိုးပါလေ အဲ့ဒါဒီအညာဏခေါ်ပါတယ်အဲ့ဒီမတိမှုဒီမှာဟုတ်အလိုလိုက်ပြီလို့ရှိရရခုခုနမောဟမတကာတဲ့မောဟဆိုတာတွေ့ဝေတယ်တွေ့ဝေတယ်ဆိုတာမပြတ်သားတာပေါ့မပြတ်သားဘူးဆိုလို့ရှိရင်ဝိုးတော်ဝါဒရည်ရည်ရတာဆိုဝေဆိုဝါမရေမရပေါ့လေဟွန်းပြီးတော့အနှစ်မဲ့ဟွန်း စာတွေပေါ့အဲ့ဒါမျိုးတွေဖြစ်တာပေါ့အလင်းတာလည်းဘာမှရှိတော့ဘူးအဲ့ဒါတွေညသောအဖြစ်ကဘာဒီကဘာသားတွေအဲ့ဒီမောဟမတကမကင်းကြပါဘူးယခုမတကောယခဝဆံကတောလောကမှာမမြင်ရတဲ့ဘလူတရေတွေဆိုအနောက်ချက်ပြီးတဲ့ဆိုတာရှိတယ်ဆိုတာမျက်စောကြားတဲ့ဟောတာပါ ကိုယ်မှာအခုလိုသီလသမာဓိပညာအရှင်တရားခံအားမကောင်းလို့ရှိရင်ကာကွယ်အားမကောင်းလို့ရှိရင်အဲ့ဒါတွေကလာကတ်တတ်တယ်လာကတ်ရင်သူတို့လိုလိုက်ပြီးတာပါသူတို့လိုလိုက်ပြီးလို့ရှိရင်သူတို့ရှိနေတဲ့ခိုက်တံမှာတော့သူတို့အစွမ်းနဲ့အယူဖြစ်တာပဲဆိုတော့ရက်ခုမတကခေါ်ပါတယ်ဒီမှာအဲ့ဒါကတော့အပြင်ကတော့ လူစရဲကတော့ကြုံရခဲ့ပါတယ်ကိုယ်တို့ကဘလူစရဲရန်တွေကပုံကြောက်ဆရာကောင်းတယ်ကိလေသာရန်တွေပါလေလောဘကိလေသာဒေါသကိလေသာမောဟကိလေသာဒိဋ္ဌိကိလေသာမာနကိလေသာအယူဆလွဲအဲပြီးတော့ပြတ်လွယ်တဲ့ကိလေသာပြီးတော့ထိုင်မှပြေးတဲ့ကိလေသာအရှိမဲ့တဲ့ကိလေသာအကြောက်မဲ့တဲ့ကိလေသာဆိုတာဘာလဲကိလေသာတွေ အဲ့ဒါတွေကအပြင်ကဘလူသေးရတဲ့ပူကြောက်ဆဲကောင်းတာအပြင်ကဘလူသေးရကလူကြီးအောက်တန်းလောက်တန်းကြောက်မလုပ်နိုင်ဘူးချမ်းသာကြီးပွားကိုကင်းမဲ့တဲ့ဘဝဆိုးတွေလည်းသူကမချနိုင်ဘူးကိုရင်းကအတွင်းသေးတွေကပူရောက်စရာကောင်းတယ်အဲ့ဒါတွေထလာပြီဆိုလို့ရှိရင်တော့မထိနိုင်မသိနိုင်ဖြစ်ပြီးတော့ရံကားတော့တာပဲသူကမ္ဘာလောကမှာရံကားနေတာတွေဒါတွေပေါ့ ဒေါဘလိုလိုက်ပြီးတော့ရံကားတာတွေဒေါသလိုလိုက်ရံကားတာတွေမှန်မှန်အလိုလိုက်ပြီးတော့ရံကားတာတွေအယူအယူစွာလွဲမှုအလိုလိုက်ပြီးတော့ရံကားတာတွေပေါ့ဒါတွေဖြစ်နေတာဒါအယူတွေထားနေတာပေါ့တော့ဒါရှိပါတယ်သူကတော့အခုတတိပ္ပံဘာဝနာတရားကကိုယ်တွင်းကဘလူရိုးရိုးဘလူတရေတဲ့ဆိုးွားတဲ့အတွင်းတရေတွေဘလူတရေတွေကိုနေနေနေတာပဲ ပြည့်စုံအားထုတ်လို့ရှိရင်အဲ့ဒီလူစည်းရဲတွေကိုအောင်နိုင်တဲ့အောင်ဝဲခံနိုင်တဲ့အခြေအနေတွေရှိနိုင်ပါတယ်။အမခံပါတယ်။အခုပြောခဲ့တဲ့ကိလေသာတွေအလိုလိုက်လို့အယူထမှုတွေကစုံပြီးဆိုလို့ရှိရင်ဒီကိလေသာတွေကြောင့်ကိလေသာနဲ့တွဲပြီးတော့ဖြစ်တဲ့စိတ်ကြောင့်ကိုယ်ရဲ့အသွေးတွေလေတွေဟာ တဏှာရှိရှိလက်ပတ်လို့မကောင်းတော့ဘူးအဲ့လိုဖြစ်သွားနေတာပဲသူလက်ပတ်လို့မကောင်းဘူးဆိုလို့ရှိရင်ကိုယ်ထဲမှာကြီးကြီးတဲ့အစိတ်ပိုင်းတစ်ခုရှိပါတယ်တီးကြီးတဲ့ပိတ္တဆိုတော့တီးကြီးပေါ့လေဟွန်းအဲ့ဒီတီးကြီးကလည်း exclinic ရဲ့တီးကြီးနဲ့ဒီလိုလုံးပြန့်လာနေတဲ့တီးကြီးပေါ့ ဒီကုလုံးတက်ကြမ်းနဲ့တီးကြည့်ပြလို့ရှိရင်ရာနာတွေပါလေးပေါက်တာအိတ်ကလေးနဲ့နေတဲ့တီးကြည့်ပြပြီဆိုလို့ရှိရင်တော့ယူတာပဲအဲ့ဒါပိတုမတကောခေါ်ပါတယ်ပိတုမတကောပိတဝဆံကတော်ခုနမကောင်းတဲ့စိတ်တွေကြောင့်မကောင်းတဲ့တွေးတွေလေတွေလက်ပံလုံး ဖြစ်သွားပြီဆိုလို့ရှိရင်အဲ့ဒီကိုတွေးတွေကိုမိရတဲ့တီးကြီးဟာလည်းပဲသူလည်းပဲနောက်ကျတာပေါ့အဲ့ဒါမှယူထတာပဲတမန်တော်အဲ့ဒါပိတ်ကုပိတ်တုမတကခေါ်ပါတယ်အခုလိုတိတိပ္ပံဘာဝနာတရားတွေကျူရင်ပြီးတော့အထုတ်ထတာမဟုတ်တော့ခုနငြိမ်ကောင်းလည်းမရငြိမ်ကောင်းလည်းပဲမရှိဆိုတော့ ဒီမှာအင်းအားတွေကနည်းနေတာပဲတွန်းလှန်အားလည်းမကောင်းခုခံအားလည်းမရှိတော့မရှိတော့ဘူးဆိုလို့ရှိရင်လူသားတွေမှာကြုံရတဲ့မိသားစုတွေကတယောက်ယောက်ကွယ်လွန်ပြီဆိုရင်ဒုက္ခတွေရပါလားကုဆွေးရဝင်လဲရတာပေါ့ဟွန်းယောဂါတွေရပြီဆိုလို့ရှိရင်ကုဆွေးရဝင်လဲရတာရှင်းသွားလို့ရှိရင်တည်ကြည်ကြည်နေဖြစ်နေတာပါ ပြီးတော့ရာဇူးတွေပါလေဟောကြလို့ရှိရင်သူရကဲရလို့ရှိရင်ဒီဥစားတွေမှားလို့ရှိရင်စားတွေပါလေအဲလိုမျိုးကြီးအရှိဆုံးအနေဆုံးနဲ့ကြုံတဲ့အခါမှာပူဆွေးဝန်လမှုတွေဖြစ်ရတယ်အဲဒီကကြတော့မထိန်နိုင်ဘူးဒီလိုလေထိန်နိုင်တဲ့စိတ်အင်အားလည်းမရှိတော့မထိန်နိုင်တော့ အကြီးအကျယ်ပေါ်လိပူဆွေးသောကတွေဖြစ်ရတယ်ဒီပူဆွေးသောကအလိုလိုက်တဲ့ပုဂ္ဂိုလ်ဟာပြတ်တလို့မကတ်မတကာတဲ့ကိုယ့်ဘဝကိုမထိန်နိုင်တော့ဒါပြည့်စည်တဲ့ပြတ်တလို့မတကာခေါ်တာပါလေအခုလိုအခြေစိုးအနေစိုးတွေဖြစ်လာတဲ့အခါမှာစွတ်တော်တဲ့အဖြေမှာလည်းပဲမရှာတွေးအောင်လည်းမရှာ တပွဲတို့ဆိုတဲ့အနေနဲ့ပေါ့လေဒီပြဿနာတွေပြီးအောင်ခံစားရတဲ့ပြဿနာတွေပြီးအောင်ဝိရစီဝါသုံးကြတယ်သုံးတော့ဝိရစီဝါဆွဲသွားတော့သူမသုံးပဲမနေနိုင်တော့သုံးကြလို့ရှိရင်လည်းပဂိစိတ်မဟုတ်တော့ဘူးကြောင်းလွဲသွားပြီပေါ့လေလွတ်သွားတဲ့စိတ် ထိမ့်လွတ်ထိမ့်မပါလို့စိတ်တွေဖြစ်သွားပြီးတော့နောက်ပိုင်းကရံကားမှုတွေဖြစ်တော့တာပါပဲအဲ့ဒါလည်းယူတာပဲသူကလည်းပဲသုရမတကောသုရဝဆံကတော်တဲ့မူရစေဝါအလိုလည်းပြီးတဲ့ပုဂ္ဂိုလ်ဟာသုရမတကပဲမူရစေဝါအယူပေါ်တယ်ဒီမှာအာအဲ့ဒါဖြစ်တတ်တယ်ကဘာမှာအဲ့ဒါတော့ ဝိစုဝနဲ့မကင်းတဲ့ပုဂ္ဂိုလ်တွေဟာအမြဲတမ်းအယူထနေတာပဲအဲတော့ကောက်ချက်ချလိုက်လို့ရှိရင်ကုလိုတိပ္ပံဘာဝနာတရားအားထုတ်လို့လိုအပ်တဲ့စိတ်ပိုင်းဆိုင်ရာထိချုပ်နိုင်တဲ့ဣန္ဒြိယစွမ်းအားတွေပြည့်စုံနေပြီဆိုလို့ရှိရင်ကြုံရတဲ့အာရုံခံစားမှုနဲ့ဘဝနဲ့ဆက်တဲ့ဟာတွေဝန်တာလာတယ်မဟုတ်ဝန်နေလာတယ်မဟုတ် အမြတ်စွာရှိမယ်တတိရှိပြီးတော့အတိရလည်းပဲကတ်တဲ့အတွက်ပဲမြတ်စွာရှိနိုင်တာတဲ့ဒါအယူယောဂါကိုထိန်းထားတာပဲနောက်ဒီအယူယောဂါကြီးပျောက်နေတာပဲဒီတော့သတိတော်ဘာဝနဲ့တရားထုတ်လို့ပဲမြတ်စွာရှိနိုင်တဲ့ equanimity equilibrium ဟာသူတို့ထင်တယ်လို့ထုံထိန်တိုင်းဖြစ်အားပေါ်ကြုံကြမဟုတ်ပါဘူးဆိုတာပေါ့လေ စိတ်ကိုအလိုလိုက်ပြီးတော့လွတ်ထားမှအဲ့ဒါမှအယူအဆစ်ဖြစ်တယ်ဆိုတာနားလည်ပြီးတော့ပေါ့လေဒီပြိဿနာကြောင့်ဖြောင်းဖြောင်းလိုက်ပြီးတော့ပေါ့လေဝါဆစ်စစ်ကပါလာတဲ့အယူမျိုးတွေပြအောင်လို့ကြိုးစားအထောက်နိုင်ပါစေလို့လေးလေးနဲ့တိုက်တွန်းရင်းနဲ့ဒီနေ့တရားဆုံးသတ်လိုက်ပါရသာဓုသာဓုသာဓု